နဲ့ပြန်ကြမှပြီးရမှာလားပါတယ်ဒီနေ့ပြီးဟောပါဘာကြောင့်မလဲဟမ်နဲ့ပြန်ကြတော့အဲတရားဆိုတာပြီးရင်လည်းလွယ်လွယ်လေးပဲမပြီးရင်လည်းအရှည်ကြီးပဲ 1358ခုနှစ်နောင်တကူလာဇန်9ရက်1358ခုနှစ်ရက်နောက်ဆုံးနေ့1998ခုနှစ်ဧပြီလ16ရက်ဗုဒ္ဓဟူးနေ့ဒီကနေ့3နာရီနဲ့3နာရီနဲ့20 35မိနစ်အချိန်မှာဘုန်းကြီးတို့တရားပွဲစတယ် 4နာရီ35မိနစ်ကြာတော့တရားပွဲပြီးရောဟုတ်ကလားတနာရီဆိုတော်ပြီပြီးရင်လဲပြီးလိုက်မပြီးရင်လဲဆက်ပေါ့ဟုတ်လားဆက်ရန်ရှိပြီပေါ့ဗာတရားဟောမှာတဲ့ဝိပန္နတတရားဟောမှာဟုတ်ကဲ့လားဝိပန္နတတရားဘယ်နှပါးရှိသလဲ ပါတွေပါလိမ့်မလဲတင်ညာဝိပန္လာတာ၄ပါးစိတ်ဓာဝိပန္လာတာ၄ပါးဒိဋ္ဌိဝိပန္လာတာ၄ပါးပေါင်းတော့ဝိပန္လာတာဆိုတာဘာအဓိပ္ပာယ်ရှိပါလိမ့်ဖောက်ပြန်ခြင်း မာယွင်ခြင်းဟုတ်ကဲ့လားတင်ညာဝိပ္ပန္နတာဆိုတာအမှားသားဖောက်ပြန်တာတနည်းဖောက်ဖောက်ပြန်ပြန်မှားမှတ်သားတာဖောက်ဖောက်ပြန်ပြန်မှတ်သားတယ်ဆိုတာဟာ အမှန်တိုင်းမမှတ်နိုင်တာဒီလိုမဟုတ်လားဒါကြောင့်အမှတ်မှားတယ်ဘာဝိပ္ပန္နတာတော့သူကလည်း၃ပါးရှိတယ် မမြဲတဲ့တရားကိုမြဲတယ်လို့အမှတ်မှားတယ်အနိစ္စနိစ္စသိညာဆင်းရဲတဲ့တရားကို ချမ်းသာတယ်လို့အမှတ်မှားတယ်ပုဂ္ဂိုလ်သတ္တဝါငါမဟုတ်တဲ့တရားကို ပုဂ္ဂိုလ်သတ္တဝါငါပဲလို့အမှတ်မှားတယ်ဟုတ်ကဲ့လားမတင်နေတာကိုတင်နေတယ်လို့အမှတ်မှားတယ် ဟိုယောဂီလက်အုပ်ချီကောင်းလက်ကြီးထောက်လို့လက်ကြီးထောက်ပြီးမျက်လုံးကြီးပြူးကြည့်နေတယ်အဲ့တော့အမှတ်မှားတာက၄ပါးဟုတ်ကဲ့လားပါဝိပန္နတာဝိပန္နတာနောက်ဖောက်ဖောက်ပြန်ပြန်မှားမှားယွင်းယွင်းသိပြီတဲ့အမှန်တိုင်းမသိဘူးအဲ့ဒါကစိတ်ဓာဝိပန္နတာအတိမှားတယ် အတိမာတာကလည်းမမြဲတာကိုမြဲတယ်လို့သိတယ်ဆင်းရဲတာကို ချမ်းသာတယ်လို့သိတယ်ပုဂ္ဂိုလ်သတ္တဝါငါမဟုတ်တာကိုပုဂ္ဂိုလ်သတ္တဝါငါပဲလို့သိတယ်မတင့်နေတာကိုတင့်နေတယ်လို့သိတယ်အတိမှားပုံပဲနှမျိုးဘာဝိပန္နတစိတ်တဝိပန္နတနောက် အမြင်အယူအဆမှားယွင်းတယ်ဒိဋ္ဌိဝိပန္နသာမမြဲတာကို မြဲတယ်လို့ယူဆတယ်ဆင်းရဲတာကို ချမ်းသာတယ်လို့ယူဆတယ်ပုဂ္ဂိုလ်သတ္တဝါငါမဟုတ်တာကို ပုဂ္ဂိုလ်သတ္တဝါငါပဲလို့ယူဆတယ်မတင့်နေတာကို တင့်နေတယ်လို့ယူဆတယ်အသည့်အမြင်အယူအဆမှားယွင်းသည်ဟုတ်ကဲ့လားဘာဝိပန္နသာလဲ တေတိဥပန္လတာဘယ်နှပါလဲ၄ပါး၄ပါး၃လီအဲ့ဒါကြောင့်ဝိပန္လတာ12ပါးဝိပန္လတာ12ပါးအဲ့ဒီမှာအမှန်မှအတိမှအတိအမြင်အယူအဆမှ၃မျိုးမှာအမှန်မှားတာကသူကတိတ်ပြီးတော့ မလေးနဲ့ဘူးစိတ်ထဲမှာစိုက်မဝင်ဘူးအတိမှားတာက အမှတ်မှားတာတဲ့ပိုပြီးစိုက်ဝင်နေတဲ့ပိုလေးနဲ့တဲ့အတိအမြင်အယူအဆမှားတဲ့ဒိဋ္ဌိဝိပန္နတာကတော့သူကတော့အလေးနဲ့ဆုံးဒီမှာအမှတ်မှားတဲ့တင်ညာကိုဘာနဲ့ဥပမာပြပေးတယ်လဲလို့ဆိုတော့ပရိသတ်တော့မြတ်သောအားဖြင့်တော့တိ ဘူးမြင်ဘူးမှမဟုတ်ဘူးတောရွာတွေမှာလဲတွေစပန်းမဲ့တဲ့အချိန်စာတွေလားလာပြီးတော့စပားကင်းတွေစာကြတယ်6လို့လည်းမနိုင်ဘူး6လိုက်လို့ရှိရင်အတန်ပေးတန်ပုံသီး6ဝုံနဲ့ပြန်သွားပြီးတော့ပြန်ကြလာတာပြန်ကြပြန်စားပြန်ရောအဲ့ဒီတော့လူတွေကဘာလောက်ရတယ်လဲလို့ဆိုတော့လဲကြားတွေတဲ့ လေကသင်းပေါ်မှာလူရုပ်တွေလောက်ရတဲ့ဒုတ်တချောင်းထောင်ဒုတ်တချောင်းကလန့်ဖြတ်ပြီးတော့အောက်ကလုံကြီးဝတ်ပေအင်ကြီးဝတ်ပေအပေါ်ကအိုးပဲဖြစ်ဖြစ်ဘူရောင်းပဲဖြစ်ဖြစ်အပေါ်ကစွတ်ပြီးတော့မျက်လုံးနဲ့နှာခေါင်းနဲ့ပါးစပ်နဲ့ရေးထားလိုက်ရတယ်အဲ့တော့လက်ကာယခြေကာယနဲ့လူရုပ်ကြီးဖြစ်သွားရောအဲ့ဒီအခါကျတော့စာတွေကကြောက်တယ် လာမဲ့ကြံလူရုပ်တွေ့တာနဲ့ဟာလူရှိတယ်ဆိုပြီးတော့ဝဲပြီးပြန်သွားရောဒီစဘာကမဆင်းစာရိပကြောင့်အဲ့ဒီအယုတ်ကိုကြောက်တာလဲလို့ဆိုရင်အယုတ်မှန်းသိရင်တော့မကြောက်ပါဘူးဘာဖြစ်လို့ကြောက်တာလူမှတ်လို့ကြောက်တာဒါဖြင့်သူတို့မှတ်တဲ့အတိုင်းလူဟုတ်ကြလားမဟုတ်ပါဘူးဒါဖြင့်သူတို့အမှားဟာမှားသလားမှန်သလားမှန်ပါ အဲ့ဒါစာတွေဟာလူရုပ်ကိုသေးသေးချာချာကြီးမြင်နေရတဲ့အနဲ့လူရုပ်မှန်းမသိပဲနဲ့လူရုပ်လို့မမှတ်ပဲနဲ့လူစင်စစ်လို့ဒီလိုသွားပြီးတော့မှတ်မိနေတယ်အမှတ်မှားနေတယ်ဒါနဲ့ပဲလူရှိတဲ့နေရာတော့ဒီစဘာကင်းတော့တို့စားလို့မရှိမဖြစ်ဘူးဆိုပြီးတော့တခြားစဘာကင်းပြန်သွားကြတယ် အဲ့ဒါတင်ညာရဲ့အမှတ်မှားမှုတင်ညာဝိပန္နတာတဲ့တင်ညာဝိပန္နတာဆိုတာမမြဲတဲ့သဘောကြီးသေးသေးချာချာသိထားရတာနဲ့မြဲတယ်လို့လည်းထင်နေတာပဲတဲ့လေရီဆရာတော်ဖရာကြီးကအဲ့ဒီနေရာသကလုံးသလုံးသုံးတယ်ဒီခေတ်မှာတော့ဒီသကလုံးမရှိပါဘူးမမြဲတာကြီးကြောင်ကြောင်တွေ့နေရပါလျက်ကနဲ့မြဲတယ်လို့ထင်တယ်တဲ့ မြဲတယ်လို့မှတ်တယ်ကြောင်ကြောင်တွေ့နေရပါလေခင်ဗျကြောင်ကြောင်တွေ့နေရပါလေဆိုတာထင်ထင်ရှားရှားရှင်းရှင်းလင်းလင်းကွင်းကွင်းကွက်ကွက်ကြီးမမြဲဘူးဆိုတာတွေ့နေရရဲ့သားနဲ့တဲ့မြဲတယ်လို့ထင်တယ်အဲ့ဒီစာလေးတွေကလည်းပဲဒီလိုပဲအယုတ်ကြီးကိုပြပိသားသားထင်ထင်လင်းလင်းကွင်းကွင်းကွက်ကွက်ကြီးကြောင်ကြောင်တွေ့နေရပါလျက်ကနဲ့အယုတ်လို့မမှတ်ဘဲနဲ့ လူလို့မှတ်နေတယ်အဲ့ဒါတင်ညာဝိပန္နတအဲ့ဒီသဘောရှိတယ်သူ့ကိုဒါဟာအယုတ်ပဲလို့နားလဲအောင်ပြောလိုက်လို့အယုတ်မှန်းသိသွားရင်ဖြင့်အမှတ်မှန်းနေတဲ့တင်ညာပျောက်သွားရောဩဒါအယုတ်ပဲ လူပဲလို့မမှတ်တော့အယုတ်ပဲလို့မှတ်တော့တင်ညာဝိပန္နတပျောက်သွားမမြဲတာကြောင်ကြောင်ကြီးမြင်နေရဆိုတာက စိတ်ကိုပြန်စဉ်းစားကြည့်ပေါ့ကိုယ်စိတ်ဟာတစ်ခါတစ်ခါဝမ်းသာတယ်တစ်ခါတစ်ခါဝမ်းနေတယ်တစ်ခါတစ်ခါကြည်နူးတယ်တစ်ခါတစ်ခါဒေါသထွက်တယ်တစ်ခါတစ်ခါစိတ်ညစ်တယ်တစ်ခါတစ်ခါကြည်လင်ရွှင်လန်းတယ်ပျော်တယ်အဲ့လိုမရှိဘူးလားအဲ့လိုအမျိုးမျိုးဖြစ်နေတယ်ဆိုတာစိတ်တစ်ခုတည်းကအဲ့လိုဖြစ်နေတာလားဓမ္မမဟုတ်တစိ့ပျောက်သွားပြီးတော့နောက်တစိ့ဖြစ်တာလား အဲ့ဒါသဘောတရားအနေနဲ့တော့သဘောပေါက်တယ်မဟုတ်လားပေါက်တယ်အဲဒစိပြောက်ပြီးတော့ဒစိဖြစ်တာပဲလို့သဘောပေါက်တယ်ဝန္တာစိတ်ဟာဝန္တာစိတ်ကနေပြီးဝန္နေစိတ်ကိုကူးသွားတာမဟုတ်ဘူးပြောင်းသွားတာမဟုတ်ဘူးဝန္နေစိတ်ဝန္တာစိတ်ပျောက်သွားပြီးမှဝန္နေစိတ်ဖြစ်တယ်ဆိုတာသဘောပေါက်တယ်ဝန္နေစိတ်ဖြစ်နေတော့လဲဝန္တာစိတ်မဖြစ်ဘူးဆိုတာသိတယ်နောက်ဝန္နေစိတ်ပျောက်သွားပြီးတဲ့အခါကျတော့ဝန္တာစိတ်ဖြစ်ပေါ်တယ် ဝမ်းနေစိတ်ကတခြားဝမ်းသာစိတ်ကတခြားကိုယ်တွေ့အနေနဲ့ရောသဘောတရားအနေနဲ့ရောအမှန်တန်ထင်ရှားတယ်ဒီလိုဆိုတော့စိတ်ဟာမမြဲဘူးဆိုအဲ့ဒါမှတ်ထားတော့စိတ်ကိုမြဲတယ်လို့မှတ်သလားမမြဲဘူးလို့မှတ်လားမြဲတယ်လို့မှတ်ထားတယ်ဟုတ်တယ်မဟုတ်လားတကယ်ဉာဏ်နဲ့ဆင်ခြင်ကြည့်တဲ့အခါကျတော့မမြဲဘူးဆိုတာသဘောမပေါက်ဘူးလား ပေါက်ပါရဲ့ပေါက်တော်လည်းပဲငယ်ငယ်တည်းကမှတ်လာတဲ့အမှတ်သားကမြဲနေတဲ့အတွက်ခိုင်မြဲနေတဲ့အတွက်မြဲတယ်လို့ယူဆတယ်ဒါတယ်မကဘူးလူသေးတဲ့အခါမှာတောင်မှဒီစိတ်ကမြဲနေသေးတယ်လူသေးတော့ရုပ်ခန္ဓာကြီးကပုံကြသွားရောစိတ်ကကြတော့မပုံကြဘူးပုံကြသွားတဲ့ရုပ်ခန္ဓာအလောင်းကြီးကနေပြီးတော့ နှာခေါင်းထဲကလားပါးစပ်ပေါက်ကလားမသိဘူးဖြုတ်ခနဲ့ဒီစိတ်ကထွက်သွားရောအဲ့ဒီအထိမြဲသေးတာဒီစိတ်ကအဲ့လိုမှတ်ထားတာမဟုတ်ဘူးလားဝိညာဉ်ဆိုတာအဲ့ဒါပြောတာဗောဝိညာဉ်ဆိုတာစိတ်မဟုတ်လားအဲ့ဒီစိတ်ကိုပြောတာဗောအဲ့ဒီစိတ်ဆိုတဲ့ဝိညာဉ်လေးကပါဇက်ကလားနှာခေါင်းလားလည်းမသိဘူးထွက်သွားပြီးတော့နောက်တဘဝအမိဝမ်းတွင်မှာ သွားဝင်ပြီးတော့တဘဝဖြစ်ပြန်ရောအဲ့ဒီမှာစိတ်မပြည့်စည်ပဲနဲ့နောက်တဘဝကူးသွားတယ်အဲ့ဒါမြဲတယ်လို့မှတ်ထားတာလားမမြဲဘူးလို့မှတ်ထားတာလားဟမ်မြဲတယ်လို့မှတ်ထားလို့ပေါ့မဟုတ်လားဒါဖြင့်အဲ့ဒီစိတ်ကမြဲလျက်တည်မြဲလျက်နောက်ဘဝမကူးရင်ရုပ်ကြီးကကူးသလား မသေးကြဘူးလားမိရှို့တဲ့ခေါင်းတိုင်းအောက်ရောက်ပျောက်သွားရောမဟုတ်လားဟုတ်ကဲ့လား तू ကတော့ကူးလားမကူးတော့နောက်ဘဝဘယ်သူကပဲကူးမလဲအဲအဲ့တော့စိတ်ကိုမြဲတယ်လို့ပဲမှတ်ထားတာမဟုတ်ဘူးလားအဲ့ဒီမြဲတယ်ဆိုတဲ့အမှားသားဟာမှန်သလားမှားသလားသေချာသဘောတရားအနေနဲ့စဉ်းစားကြည့်လိုက်တဲ့အခါကျတော့မှားတယ်ဆိုတာ သဘောပေါက်တယ်သို့တော့အမြဲတယ်မမြဲဘူးဆိုတာသဘောပေါက်တယ်သို့တော့အမှားသားအနေနဲ့တော့ဒီစိတ်ငယ်ငယ်တုန်းကလည်းဒီစိတ်ဒီစိတ်ပဲနောက်ဘဝရောက်သွားလဲဒီစိတ်ဒီစိတ်ပဲလို့အဲဒါလို့မြဲတယ်လို့အမှတ်မှားနေတယ်ဘာဝိပန္နတာလဲပညာဝိပန္နတာထို့အတူပဲတဖြည်းဖြည်းကလေးဘဝကနေပြီးကြီးလာတဲ့အခါကျတော့ အခုကြီးလာတော့ဖြစ်ဖြစ်နေတဲ့ရှိနေတဲ့ရုပ်တွေဟာကလေးဘဝကရုပ်တွေလားကလေးဘဝကရုပ်ဆိုလို့ရှိရင်နုနုလေးတွေဖြစ်မှာပေါ့ဟုတ်ကဲ့လားအခုနုသလားရည်မလားအဲ့ဒါလို့ဆိုတော့စဉ်းစားကြည့်လိုက်တော့ရုပ်လည်းပဲတည်မြဲနေတာမဟုတ်ဘူးဖြစ်ပြီးပြက်နေတာပဲလို့သဘောမပေါက်ဘူးလား ဒါပေမဲ့ငငယ်တုန်းကငါဟာအခုဒီငါဒီငါပဲလို့မှတ်မထားဘူးလားမှန်ပါပါဘုရားဟောအဲ့ဒါလဲရုပ်ပေါ်မှာမမြဲတဲ့ရုပ်ပေါ်မှာ မြဲတယ်လို့အမှတ်မှားတာမဟုတ်ပေဘူးလားဒီမှာလည်းပဲစာကြောက်ရုပ်အယုတ်ကြီး မြင်မှလျက်ကနဲ့လူကြီးလို့မှတ်တယ်လို့ငငယ်တုန်းကရုပ်တွေလုံးဝမရှိတော့ဘဲနဲ့ကြီးတဲ့အခါကျကြီးရုပ်ဖြစ်တာကိုသေသေးချာချာကြီးတွေ့နေရရဲ့သားနဲ့ ဒီရုပ်ဟာငါငငယ်တုန်းကငါဟာအခုလဲဒီငါဒီရုပ်ပဲလို့မှတ်မထားဘူးလားအဲ့ဒါလည်းပဲမမြဲတာကိုမြဲတယ်လို့အမှတ်မှားနေတာဟုတ်ကဲ့လားဘာဝိပန္နတာညာဝိပန္နတာအဲ့ဒီအမှတ်မှားတာကိုအမှတ်မှန်အောင်ဘယ်လိုလုပ်မလဲဘယ်လိုလုပ် ပြောပါကိုယ်စိတ်ထဲမှာကိုယ်သဘောကြထားတာမှန်တယ်ဆိုပြီးပြောလိုက်ပါမှန်ပဲပါတယ်အရှိကိုဒီတိုင်းရှုရမှာစာကြောက်ရုပ်ကို စာကြောက်ရုပ်လို့ရှုရမှာလူလို့မရှုရဘူးဒီလိုမဟုတ်လားစာကြောက်ရုပ်ကိုစာကြောက်ရုပ်ပဲလို့ရှုရင် စာကြောက်ရုပ်မှန်သိသွားရောသိသွားတော့လူလို့မှတ်မှားအောင်မလားမမှားတော့ဘူးလူလို့မမှားမမှားတော့ အဲ့ဒီတိုင်းပဲပူရာကိုပူတဲ့သဘောမျှပဲလို့သိအောင်အမှန်တိုင်းသိအောင်ရှု နာရာကိုနာတဲ့သဘောမျှပဲလို့အမှန်တိုင်းသိအောင်ရှုဖောင်းကြွထွက်လာတဲ့သဘောဟာရှေ့တရွေ့၍ဖောင်းတက်လာတဲ့သဘောမျှပဲလို့သိအောင်ရှုပိန်ကျသွားတဲ့သဘောဟာနောက်တရွေ့၍ပိန်သွားတဲ့သဘောပဲလို့သိအောင်ရှုစဉ်းစားတဲ့သဘောကိုစဉ်းစားတယ်လို့စဉ်းစားတဲ့သဘောလို့သူ့အရှိတိုင်းသိအောင်ရှု တွေးတဲ့သဘောကိုတွေးတဲ့သဘောမျှပဲလို့စိတ်ကူးတဲ့သဘောမျှကိုစိတ်ကူးတဲ့သဘောကိုစိတ်ကူးတဲ့သဘောမျှပဲလို့သိအောင်ရှုထမင်းစားတဲ့အခါမှာထမင်းလုပ်ပါဇက်ထဲရောက်တော့ဘာလုပ်တော့အော်ဒီလောက်တော့သိတယ်နော်အဲ့ဒါလို့ဝါတဲ့အခါကျတော့အမှန်အတိုင်းသိအောင်ဘယ်လိုလုပ်မလို့ငါဝါနေတယ်လူကြီးဝါနေတယ်ဘုံကြီးကြီးဝါနေတယ်လို့ဒီလိုမမှတ်ဘူးလား အဲ့လိုမှတ်တယ်ဟုတ်တယ်မဟုတ်လားအဲ့ဒါအဲ့လိုမှတ်တာကိုမှန်သွားအောင်ဘယ်လိုလုပ်ရမလို့ဝါတယ်ဝါတယ်ဝါတယ်ဆိုပြီးတော့ဘာကိုရှုရမှာလဲခေါင်းလှုပ်နေတာရှုရမှာလားနရွက်လှုပ်နေတာရှုရမှာလားပါတယ်ဟုတ်ပြီဝါတယ်ဆိုတာဘာတော့လက်ကကြိုက်တာလားတရောင်းကထောင်းတာလား ဗါရဲတောဟဝေရာဟုတ်ကဲ့လားအဲ့ဒါလို့ဆိုလို့ရှိရင်ဘယ်နေရာကိုမှတ်မနှုံသွားကိုမှတ်ရမလားဟမ်ဟုတ်ပြီဝါတယ်ဆိုတာသွားကိုမှတ်ရမလားလို့ဘာမှတ်ရမှာတော့ဩ ဘာမှတ်ရမှမသိဘူးဖြစ်နေနော်ဝါရဲဆိုတာဒီလိုလောက်တာမဟုတ်လားဒီလိုလောက်တာဆိုတော့အဲ့ဒါဘာမှတ်ရမလို့ရွေ့တာမှတ်ရမှာပေါ့ဩမဟုတ်ဘူးလားသွားသွားပြီးတော့မှတ်လို့သွားသွားနဲ့မှတ်လို့ဘယ်ရမလဲအဲ့ဒါအယိုးစုကြီးထင်လာမှာပေါ့ဟုတ်ကဲ့လားရွေ့တာမှန်မှဝါရဲဝါရဲဝါရဲဝါရဲ အဲ့ဒီရွေ့တာမှတ်ရမှာမဟုတ်လားအဲရွေ့တာမှတ်လာလို့သေးသေးချာချာရွေ့သဘောပေါ်မှာစိတ်တီးလာပြီဆိုလို့ရှိရင်တော့သွားလဲပြောက်ပါဇက်လဲပြောက်ခေါင်းလဲပြောက်လူလဲပြောက်ရွေ့တာမျှပဲလို့သိတယ်အဲ့လိုရွေ့တာမျှပဲလို့သိပြီဆိုရင်အမှန်လားအမှားလားအဲ့ဒီရွေ့တာကိုလူလို့ယူဆအောင်မလားယူဆပါ ငါလို့ယူဆအောင်မလားမယူဆတော့ဘူးအဲ့တော့ပုဂ္ဂိုလ်တ attva ငါဆိုတဲ့အမှတ်ဟာအဲ့ဒီအချိန်ကြတော့ပျောက်သွားရောဟုတ်ကဲ့လားဘာကြောင့်များပျောက်သွားပါလိမ့်မလို့အရှိသဘာဝကိုအရှိအတိုင်းသိသွားလို့ဟုတ်တယ်မဟုတ်လားအဲ့လိုအရှိအတိုင်းသိအောင်မလုပ်ရဖြစ်နေရှိနေတဲ့အတိုင်းရှုရတယ် ဟုတ်တယ်မဟုတ်လားဝိပဿနာခက်သလားလွယ်လိုက်တာပြောလို့ဟုတ်လားပြောတာကတော့လွယ်တယ်နော်တကယ်သိအောင်လုပ်ဖို့ကြတော့ကြိုးကြိုးစားရတယ်အချိန်ယူရတယ်ဇွဲကောင်းရတယ်ဟုတ်ကဲ့လားတကယ်သိဖို့ကြတော့ချိန်ရတယ်ဇွဲကောင်းရတယ် အဲ့လိုဆိုရင်သိတာပဲဒီတော့ဝါတယ်ဝါတယ်ဝါတယ်လို့ရှုတာဟာ အောက်မင်းနဲ့အထက်မင်းနှစ်ခုလှုပ်ရှားနေတာကို ရှုတာသွားရှုတာလည်းမဟုတ်ဘူးမေးရှုတာလည်းမဟုတ်ဘူးလှုပ်ရှားသဘောကို ရှုတာအဲ့ဒီလှုပ်ရှားသဘောကိုဝါရောလို့ခေါ်တယ်ဟုတ်တယ်မလားဝါရောလို့ခေါ်တယ် နောက်တမာရီကောင်းလာလို့လှုပ်ရှားသဘောမျှပဲလို့သိလာရင်အရသာလည်းဘာအရသာမှမရှိတော့ဘူးရှင်တာလည်းမရှိ ချိုတာလည်းမရှိဟိုသီလရှင်ငိုက်နေတယ်လက်ဥချီပြောတာနားလေလားဘုန်းကြီးမျက်စိကတော်တော်စုရနော်နော်မျက်လွှာကြီးချဟောနေရင်တော့လည်းပဲပြိဿဆော့နေလည်းသိမှာမဟုတ်ဘူး ငိုက်နေလဲသိမှာမဟုတ်ဘူးအိတ်နေလဲသိမှာမဟုတ်ဘူးမဟုတ်ဘူးလားကိုပြိဿနဲ့ကိုကြတော့မျက်လွှာချဖို့လိုလားလိုပါဘူးသူမြပြိဿနဲ့ကြရင်တော့ချထားမှာဘာကြောင့်လဲဆိုမတော်တာမြင်ပြောမိမှာဆိုလို့ဟုတ်ကလားကိုပြိဿကတော့မတော်တာမြင်လို့ပြောလေသဘောကျလေမဟုတ်လားအဲကြားဘူးလား နားထောင်ကြည့်နားမကြဘူးယင်မေတ္တာကရုဏာရှေးရှုကားဖြင့်နာနာကျင်ခြင်းအပြစ်မြင်တိုင်းသွန်သင်ဓာယိုးပန်းဒိတ်မျိုးကိုရွှေအိုးညွန်ကြသူအလားသို့ဝတ္တဝစီကဆက်ဆန္ဒများများအကျိုးတွေတဲ့ ဒီတစ်ခါတော့အတိပဲမသိသေးဘူးကြော်သွားတယ်တချို့ကနားထောင်ကြည့်နော်မေတ္တာကရုဏာရှေးရှုကားဖြင့်ပြောတဲ့အခါမှာမေတ္တာကရုဏာစိတ်ထားကောင်းစီလိုတဲ့စိတ်ထားတနာကျင်လာတဲ့စိတ်ထားထားပြီးတော့ပြောတယ်မေတ္တာကရုဏာရှေးရှုကားဖြင့် နာနာကျင်ခြင်းအပြစ်မြင်တိုင်းသွန်သင်တယုပန်းဒိတ်မျိုးကိုချွေးရက်တွေ့တိုင်းနဲ့ခပိပိလေခန္ဓာနာလေးသင်ပြတတ်တဲ့ဆိုဆုံးမတတ်တဲ့ပညာရှိဆရာကိုစီကပ်ရင်နဲ့အကျိုးရုံမလားအကျိုးရှိမလားအကျိုးရှိပါဘူးဗျာအဲ့ဒါသွန်သင်တိုင်းဆုံးမတိုင်း ငါဆိုရဟဲ့ပြောရဟဲ့ဆိုပြီးတော့နာနေရင်ဖြင့်အကျိုးရှိပါမလားရှိပါဘူးဗျာအဲ့ဒါပြောတာနာနာကျင်ရဲ့အပြစ်မြင်တိုင်းသွန်သင်ဒါယုပန်းဒိတ်မျိုးကိုရွှေအိုးညွန်ကြသူအလားသို့ဝတ္တငါစီကဆက်ဆန္ဒများများအကျိုးတွေအဲ့ဒါလိုပုံကိုမျိုးကို ရွှေအိုးကြီးလက်ညှိုးထိုးပြတဲ့ပုံကိုပဲလို့သဘောထားပြီးစီးကပ်ရမယ်တဲ့ဘယ်လိုပုံကိုမျိုးတော့ဟုတ်ပြီဘယ်လိုပုံကိုမျိုးကိုစီးကပ်ရမှာတော့အပြစ်မြင်တိုင်းပဲ့ပြင်ဆုံးမပေးတဲ့ပုံကိုမျိုးကိုစီးကပ်ရမယ်အပြစ်မြင်တာကိုအပြစ်လို့မပြောဘဲနဲ့အာမင်းကတိတ်တော်သေးဟုတ်ပြီ အဲ့ဒီတိုင်းထိုင်ဟုတ်ပြီအဲ့ဒီတိုင်းငိုက်လိုက်ဟုတ်လားအဲ့လိုမြောက်ပေးပြီဆိုရင်နော်အဲ့ဒီလူဟာမြောက်ချတဲ့လူပဲနော်ပြန်နားထောင်ကြည့်ပါနိဒီနံဝပဝတ္တာရံယံပတ္တေဝိဇဒတိနံနိကချဝါဒိမေတာဝိတာဒိတံပန္တိတံပစေ ဒါဒိတံပဇာမာနတသေယောဟောတိနပါပိယောကဲတို့ယဉ်ကျေးမှုသင်္นานကသင်္นานဖြေနေတဲ့တတိယဇင်တို့ဒုတိယစတုထပစ္စမသတ္ထသတ္တမအဋ္ဌမနဝမဇင်တို့ကဲအဲ့ဒါသိလားအမေဘယ်မှာပါချမ်းမြေမင်္ဂလာမှာ တရားအဲ့ဒါကြောင့်သူတို့အောင်ညတာအဲ့ဒါကြောင့်သူတို့အောင်ညတာ150တဲ့တက်လှမ်းကြည့်ကြပါအောင်လေကိုလည်းတွေးဘူးသွားအောင်ဟုတ်ကဲ့လားတွေးဘူးသွားအောင်150တွေးလားပြန်ပေးသမှ150 gain ဆို ဟုတ်သလားအဲ့ဒါဖျားဟောပါဠိစစ်စစ်ပဲတဲ့အဲ့တော့ကိုပရိသတ်နဲ့ကိုတော့ဆရာသမားရဲ့မေတ္တာကရုဏာစေတနာကိုနားလည်ပြီးသားမဟုတ်လားနားလည်ပြီးသားဆိုတော့ဘလို့ပြောပြောကောင်းစေလိုရင်နှလုံးသွင်းနဲ့ပြောတယ်ဆိုတာသဘောပေါက်တယ်ဟုတ်တယ်မလားအဲ့တော့ပြုံးပြုံးလေးပြုံးရဲ့လား ခုနသီလရှင်ပြုံးရဲ့လားပြုံးမနဲ့ရီးနေပါလားနော်ဒီတော့အဲ့ဒါကတင်ညာဝိပ္ပံလာသအမှတ်မှားနေတာပျောက်အောင်ဆိုလို့ရှိရင်ရုပ်ဖြစ်သမျှရှုနာမ်ဖြစ်သမျှရှုဒီလိုမဟုတ်လားအဲ့လိုဆိုလို့ရှိရင် အမှန်သိအရှိတဘာဝသိသွားပြီဆိုရင် အမှန်မှားတာပျောက်ကြော အမှန်သိအရှိတဘာဝကိုအရှိတိုင်းသိတာကသမ္မာဒိဋ္ဌိမဂ္ဂင်တဲ့။ဗာမဂ္ဂင်နဲ့တော့သမ္မာမှန်စွာဒိဋ္ဌိသိမြင်မှုသမ္မာဒိဋ္ဌိမှန်စွာသိမြင်မှုဟုတ်ကဲ့လားမဂ္ဂင်ကဘယ်နှစ်ပါးပါပါဗျာဘာတွေပါလိမ့် စာအုပ်ကြည့်ပြောပါနော်စာမျက်နှာဘယ်လောက်မှာတော့အခြေပြုစာအုပ်စာမျက်နှာဘယ်လောက်36 33အခြေပြိုးစာအုပ်တဲ့အခြေပြိုးဗုဒ္ဓဘာသာစာအုပ်33နဲ့ကြည့်ကြအောင်ပေါ့ က်တာပဲနော်အဲ့ဒါဒီတင်ညာမတိုင်ခင်ခခဝေးဝေးကပဲတလလောက်ကပဲအခြေပြုစာကိုကုံနေတော့ကုံမပဲဘုန်းကြီးကသိတယ်ရုံးကန်းကလည်းကုံမပဲပြောတယ်အမှန်သူတို့မကုံခင်ကတည်းကပြောရမှာအဲ့ဒါနဲ့ချက်ချင်းပုံနှိပ်တက်ကိုအတင်းရိုက်ခိုင်းတယ်ပုံနှိပ်တက်ကလည်းကြိုးစားပါတယ်ဒါပေမဲ့လူအလိုနတ်မလိုက်နိုင်ဘူးဆိုလို့ပုံနှိပ်တက်အလိုမီးကမလိုက်နိုင်ဘူး ခဏခဏမီးပြတ်တော့အဲ့ဒါအခုချိန်ဒီအဲ့ဒီအခြေပြိုးမရသေးဘူးအသူတိတ်မကြံတော့ဘူးနှဖောင်လောက်ပဲရိုက်เสียကြံတော့တာနှဖောင်လောက်ရိုက်เสียကြံတော့တာအဲ့ဒါမီးပြက်ပြက်နေတာနဲ့ပဲဒီနေ့ကအချိုနေ့ကဘုံကြီးလမ်းကြုံလာနဲ့ပုံနှိပ်တိုက်ဝင်มาသေးတယ်အခြေပြိုးနဘူးနစာလုံးမလို့အဲ့တော့မီးပြက်နေလို့မရရပါဘူးဗျာတဲ့ဟို တင်ညာတွင်လည်းပဲအလုသမားတွေကနားကျင်တော့သူတို့အနာပေးရမှာပါတဲ့တင်ညာတွင်လည်းမိလာဘလို့မျောလင်းချက်တော့မရှိပါဘူးတဲ့ဒါနဲ့တင်ညာပြီးမှပဲတပည့်တော်တို့ဖြစ်အောင်ဆက်ရရမှာပါဗျာတဲ့မိဆက်လည်းဝယ်ထားပါတယ်တဲ့အဲ့ဒါနဲ့အခြေပြိုးကအခုပြတ်သွားတာဝမ်းနေစရာကောင်းတယ်နော်ဘာတော့ဝမ်းနေစရာကောင်းတာဩယေရနာဒုတ်တထုပ်မရတာဗောမဟုတ်ဘူးလား ကဲအခုလက်ထဲယရနာတုတ်ပဲနှထုပ်ရှိနေနှထုပ်ရှိနေတယ်နောက်တစ်ထုပ်ရမှမရဘူးဖြစ်နေတက္ကသိုလ်ဓမ္မသဘင်ကဲဟမ်ဗါတဲ့ ဝယ်လို့ရတယ်လားတက္ကသိုလ်ဓမ္မတွေကလေဘယ်မှာဘယ်မှာဝယ်ရမလို့ယုံကမ်းမှာအဲအရှင်ဖရာတို့အရှင်ဟင်းကြားလားယရနာတို့တထုပ်ဟိုကညှွှန်းလိုက်ပြန်ပြီရွှေအိုးကြီးညွန်ပြလိုက်ပြန်ပြီနော်တက္ကသိုလ်ဓမ္မသဘင်ဆိုတာရန်ကုန်တက္ကသိုလ်ဓမ္မယုံမှာ လေးရက်ဟောတဲ့တရားကို ပြန်ပြီးတီးဖြတ်ပြီးဖြည့်ဒါနာဖြည့်နှုတ်ဒါနာနှုတ်ပြီးစာအုပ်လုပ်ထုတ်ထားတာစာမျက်နှာ950ကျော်တဲ့တက္ကသိုလ်ကျောင်းသားကျောင်းသူဆရာဆရာမတွေရောအပြင်ကလာပြီးနာတဲ့ဆရာဆရာမတွေရောသူတို့မေးထားတဲ့မေးခွန်း90ဖြေထားတဲ့အမေးဖြေတွေပါတယ် မေခွန်းနှစ်ခုဆိုလို့ရှိရင်ဘုန်းကြီးဖြေထားတာစာမျက်နှာ20ကျော်တယ်တစ်ခုတစ်ခု။ဟာမေခွန်းလဲလို့ဆိုတော့ဇင်ဗုဒ္ဓဘာသာမေခွန်းနဲ့မဟာယာနဗုဒ္ဓဘာသာမေခွန်းအဲ့ဒါပဲအခုဒီမှာတတ္တမဒံဂုံဒူရန်တစ်ဆိုပြီးတော့ကလေးတွေဇင်ဗုဒ္ဓဘာသာပြတန်းပြီးတော့အဖြေခိုင်းတယ်တတ္တမဒံတတ္တမဇင်ဂုံဒူရန်နှစ်ဆိုပြီးတော့ မဟာယာနဗုဒ္ဓဘာသာသူတို့ဖြေခိုင်းတယ်ဒါကြောင့်မလို့ဒီနေ့ကမိဂုဏ်နေဖတ်ပြတဲ့အခါကျတော့အဲ့ဒီမှာဇင်းနေမဟာယာနတွေကြားနေရတာကြားတာကြားတယ်ဘာမှလည်းမသိဘူးเนาะအသိချင်းအဲ့တက်ကသူဓမ္မသဘင်စာအုပ်ကြည့်စာမျက်နှာ950ကျော်တယ်ရှိပါတယ်တဲ့အဲ့ဒီစာအုပ်တော့အဲ့ဒါကလည်းပဲဒုတိယအကြိမ်ရိုက်တာပါပထမအကြိမ်ရိုက်တုန်းက1000ရိုက်တယ်1000ရိုက်တာတစ်နှစ်ခွဲရှိကုန်ရော အခုလည်းနောက်ဒုတိယအကြိမ်1000ရိုက်တာပဲအခုတော့၄5000လောက်တော့ရှိသေးတယ်နဲ့ဒူပါရဲ့အဲ့ဒါကတော့အမြဲတမ်းဆောင်ထားတဲ့စာအုပ်စတုထဘိုင်းကတရားရှုမှတ်ပုံအထုတ်ပုံတွေမာတတာလေးတွေကိုပြင်ပေးထားတယ်ညွှန်ကြားထားတယ်ဒီလိုမှားရင်ဒီလိုအထုတ်ဆိုတာဒီလိုရှုဒီလိုမှတ်အဲ့ဒါစတုထဘိုင်းတစ်ဘိုင်းလုံးဟာအဲ့ဒါတွေပဲအဲ့ဒီကနောက်ပိုင်းကျတော့ခုနပြောတဲ့ အမေးဖြေတယ်အဲ့ဒီမေးဖြေတဲ့ဘာပါသလဲလို့ဆိုတော့ငရဲဆိုတာရှိပါသလားတဲ့ဘယ်မှာပါလဲတဲ့အဲ့ဒါလို့မေးတယ်သူရတတိသူရတတိကို ကိုးကွယ်တိုက်ပါသလားတဲ့အဲ့ဒီပြောအဲ့ဒီဖြေတယ်လဲပါတယ်ပရိစိတ်ထာတမထလားဝိပဿနာလားတဲ့ဒီမေးတွေလည်းပါတယ်အဲ့လိုအများသိကျင်တဲ့အမေးတွေလည်းပါတယ် လေးလေးနက်နက်အမေတွေနိဗ္ဗာန်ဆိုတာဆင်းရဲငြိမ်းခြင်းလားဘာမှမရှိခြင်းလားတဲ့အဲ့ဒါလဲဘုန်းကြီးကခက်ရှိရှိဖြေပေးထားတယ်အဲ့ဒါလို့လေးနက်တဲ့အမေကုန်းတွေအများကြီးပါတယ်အများသိလို့တဲ့မိကုန်းတွေလည်းပါတယ်အဲ့ဒါယုံကမှရပါသေးတယ်တဲ့ကလေးတွေကညွန်ကြတယ်သူတို့ကတော့ကြေးညက်နေတာစာအုပ်ဟုတ်လား စာအုပ်ကြည်ညက်နေကျောင်းကကိုရင်များတော့သူတို့ပင်စမစဉ်ပြီးခဲ့တဲ့အခါတုန်းကပြီးခဲ့တဲ့ပထမပတ်စာမှုပဲတုန်းကဖြေးတယ်အဲပင်စမစဉ်ထဲမှာကံအကြောင်းများများပြဋ္ဌာန်းထားတာများများ ပါတယ်အဲ့ဒီကံအကြောင်းကလည်းပဲဒီတက္ကသိုလ်ဓမ္မသဘင်ထဲမှာတော်တော်ပြည့်ပြည့်စုံစုံပါတယ်အမေးမေးထားတာပြန်ဖြေထားတာဆိုတော့ကျောင်းကကိုယ်နေကဝီရိယရှိတဲ့အခါကျတော့ကိုယ်ပေါက်စာတွေပါ နေ့လယ်နှစ်နာရီဖြေရမယ့်ဟာကို မနဲ့ကြမှာစာအုပ်ရှာပြီးကြည့်ကြတယ်လေဖြေလိုက်တဲ့အခါကျကြာရောမေကွန်ကလည်းအရိကန်ရောက်နေတော်တော်များများမေးထားတယ်အဲ့ဒါဖြေလိုက်တဲ့အခါကြာကြာရောတချို့ကနည်းနည်းပါးပါးဟိုချစ်တီချစ်ချစ်နိုင်တယ်တချို့ကြတော့လုံးဝကိုမရေးနိုင်တော့ဒါနဲ့အခုတော့သတိတော်ကရပြီကိုရင်းနေစာကြက်နေကြလေ နောက်ဒုတိယဘက်မှာပထမပင်စမစဉ်ဖြေဖို့ဆိုပြီးကဲထားကြပါစို့ရွှေအိုးညွန်တာပြီးပါပြီဟုတ်လားရုံးကမှာစာအုပ်တွေရှိပါတယ်အဲ့ဒါသွားပြီးတော့ကြည်ကြစိတ်ဝင်စားလို့ရှိရင်ရအောင်ယူထားကြစိတ်ဝင်စားရင်လည်းပဲလွန့်ပစ်ခက်ဟုတ်ဘူးလားစိတ်မှဝင်စားပဲနဲ့တော့ကိုင်းနေလကားပေါ့နောက်တစ်ခုရှိသေးတယ်ကံနှင့်ဓမ္မလွန်ဘဝဆိုတာရှားဥတော်ရှိသေးလားမသိဘူးဟမ် ရှိတယ်လားဟောတုံးရအဲကံနှင့်တမလွန်ဘဝဆိုတာအဲ့ဒါနောက်ဘဝဆိုတာရှိသင့်သလားရှိသလားမရှိဘူးလားဆိုတာကိုအကျိုးအကြောင်း ခိုင်ခိုင်လုံလုံနဲ့သိပ္ပံနီးကြဟောထားတဲ့တရားသိပ္ပံနီးကြဟောထားတာ very scientific ပဲအဲ့ဒါဖတ်ဘူးတဲ့လူတွေဆိုလို့ရှိရင်သိတဲ့ဘောကြ तू က तू ကလည်းပဲဟိုကုံကနီးနေပြီ သူ့ကိုလည်းဒုတိယအကြိမ်ပြန်ရိုက်ဖို့ကြိုးစားနေတယ်ဘုံနိုင်တိုက်မအားလို့ကဲထားကြပါစို့တင်ညာဝိပ္ပန္လာဒဒီလောက်ဆိုလို့ရှိရင်တော်ပါပြီအမှန်မှားပြောက်အောင်မလုပ်ရမလဲရှုမှဟုတ်ကဲ့လားအရှိတဘာဝကိုအရှိတိုင်းသိရင်မှားနေတဲ့အမှပြောက်သွားပြီမှန်ရောဒီလိုဆိုလို့ရှိရင်ကိလေသာမဖြစ်တော့ဘူးအမှတ်မှားပြီဆိုလို့ရှိရင်တော့ လောဘလည်းဖြစ်ဒေါသလည်းဖြစ်မောဟလည်းဖြစ်လောဘဖြစ်တော့လောဘကတန်ត្រာတဲ့ချီးထားလိုက်တယ်ဒေါသဖြစ်တော့ဒေါသကတန်ត្រာတဲ့ချီးထားလိုက်တယ်မောဟဆိုတာကတော့အမှန်တဘာဝမသိတာမှန်သမျှမောဟကြီးပဲသူကတော့အကုန်လိုက်ချီတာလောဘကြိုးအချီခံရလဲတန်ត្រာကမလွတ်ဒေါသကြိုးအချီခံရလဲတန်ត្រာကမလွတ်မာနကြိုးအချီခံရလဲတန်ត្រာကမလွတ် ဒါကြောင့်မလို့အဲ့ဒီသန္တရာထဲမှာမလွတ်ရအောင်ခြီးထားတဲ့ကြိုးတွေကိုတန်ရောစဉ်လို့ခေါ်တယ်ပါဠိကတန်ရောစနအဲ့ဒါကပဲမြန်မာကတန်ရောစဉ်လို့အတန်ထွက်တယ်အဓိပ္ပာယ်ကသန္တရာတဲကမလွတ်ရအောင်ခြီးနှောင်ထားတဲ့ကြိုးလို့အဓိပ္ပာယ်ရတယ်ဟုတ်ကဲ့လား ဝတ်ဆင်းရဲမှ မလွတ်ရအောင်ခြီနှောင်ဓာတ်စွာတရားမှခေါ်ရာတန်ရောစဉ်ဝတ်ဆင်းရဲမှထကထကလဲနေအောင်ခြီထားတဲ့ကြိုးလောဘကြိုးဒေါသကြိုးမာနာကြိုးအစာရည်ဖြင့်ကြိုးတွေအများကြီးဟိုမြတ်စွာဘုရားဟောထားတဲ့ပါဠိတော်ထဲမှာရောပါဠိတော်ဖွင့်တဲ့အထကရာထဲမှာရော အကြောင်းအရာတစ်ခုပါတယ်နတ်ပြည်မှာနတ်သားတယောက်အင်မတန်ရုပ်ချောတယ်တဲ့တခြားနတ်တွေတဲ့သူကအင်မတန်ပိုးပြီးတော့ရုပ်ချောတယ်တဲ့ဘာလို့မြတ်သူကတခြားနတ်တွေတဲ့ပိုးရုပ်ချောရတာဩခက်လိုက်တာရုပ်မဆိုးလို့ပေါ့မဟုတ်လားဒီလိုတဲ့သူက လူဘဝတုန်းကသီလစင်ကြယ်အောင်စောင့်ထိန်တယ်တဲ့သီလစင်ကြယ်တဲ့အတွက်နတ်ပြည်ရောက်ဆိုလဲနတ်ချောလေးဖြစ်တယ်တဲ့သီလစင်ကြယ်အောင်စောင့်ထိန်ပြီးတော့သူလဲရုပ်ချောဖို့တော့လဲဆူတောင်းမှာပါပဲအဲ့ဒါကြောင့်ချောတာရှိမှာဒီနတ်သားရုပ်ချောတဲ့အခါကျတော့ဒုက္ခသိပ်ရောက်တာပဲတဲ့ဒုက္ခသိပ်ရောက်တယ်ဘာကြောင့်တော့ ဝိုင်းဝိုင်းလဲနေလို့တယ်အဲ့ဒါကြောင့်ねသူ့နတ်သမီးကတစ်ဖက်900တစ်ဖက်900တထောင်နဲ့အပါပန်းကုန်းလာပြီးဆင်ပေးလိုက်နှစ်ယောက်ကနောက်တစ်ယောက်လာဆင်နောက်တစ်ယောက်သုံးယောက်လောက်ဆိုအေးအေးတော်ကြတော့ဟေးဒီလောက်ဆိုတော်လောက်ပြီအဲ့လိုပြောလို့ဖြစ်မလားမဖြစ်ဘူးနော်ဘာကြောင့်တော့မျက်စောင်းထိုးမှာပေါ့ မဟုတ်လားအဲ့ဒါမပြောလို့ပြောလို့မဖြစ်ဘူးဒါနဲ့ပဲဒီတိုင်းငုံခံနေရတော့အဲ့ဒါပန်းဝင်ပြီနေရောတနေ့တော့နန္ဒဝန်ဥယျာဉ်နဲ့အဲ့ဒါလိုပဲဥယျာဉ်ကစားထွက်သွားတဲ့အခါသူနတ်သမီးတွေပန်းခုနေကြတာပန်းခုနေကြရင်ကနေပြီးတော့သူခရိုင်းလိုပေါ့ပန်းနေပါလေဆင်ပေးနောက်ညနေဆောင်ကြတော့ကဲနဗိမံပြန်ညံ့မယ် နဗီမှာပြန်ညမယ်လေဆိုပြီးတော့နတ်သမီးတွေစီတန်းပြီးရိုးကောခေါ်လိုက်တယ်အဲ့လိုလုပ်ရမှာပေါ့စဉ်းစားကြည့်လေအဲ့ဒီခါကျတော့ဘာဖြစ်နေလဲဆိုတော့တယောက်ပြောင်းနေတယောက်ပြောင်းနေအဲ့ဒါတယောက်ပြောင်းတော့ မပြန်သေးပဲနဲ့စောင့်ရှားကြအောင်ဟဲ့ရှားကြအောင်ဟဲ့ဆိုပန်းမင်ညူပန်းမင်ညာရှာခိုင်ဘယ်မှမတွေ့ဘူး နတ်သားစိတ်ထဲဘယ်နဲ့နေမလို့တထောင်ကတယောက်ထဲမြပျောက်တာပဲမဟုတ်လားတထောင်ထဲကနေတယောက်ကလေးပျောက်တာမြပူပေမမလားပန်ကုံတကုံကပေါ့သွားပြီဟုတ်လားပန်ကုံတကုံပေါ့သွားပြီဒါပေါ်သူလည်းသူ့လျောက်ပူပါမှာပေါ့ပူပါမှာပေါ့အဲ့ဒီနတ်သမီးကဘယ်သူမှမသိခင်မနဲ့ကကလေးကပန်းခွေးနဲ့နတ်သက်ကြွေစုတေပြီးလူပြေသွားလူဖြစ်တာတဲ့ လူပြင်းသွားလူဖြစ်တော့ကိုလာလဲဆလာဖွာမိန်းကလေးဖြစ်မိန်းကလေးဖြစ်တော့သီလစအရွယ်ကလေးကသူကဇာတိတ္တရညာရတယ်လေဇာတိတ္တရညာကပါအတိတ်ဘဝကိုပြန်ပြီးသိတာတဲ့ဒီတော့သူကသူ့ကိုသူသိတယ်အရင်ဘဝကနတ်သမီးပဲသူ့နတ်သားကမာလပါရီပဲသူဟာပန်းခူးရင်ကနေပြီးတော့စုတေလာတာ အဲ့လိုဆိုတော့ဒီကလေးမကငယ်စဉ်ကတည်းက သူ့မာလပါရိနတာစိတ်ထဲကဖြောက်လို့မရဘူးတဲ့ဒါနဲ့အဲ့ဒီပဲပြန်ရင်းနေတယ်တဲ့မာလပါရိနတာစီပဲပြန်ရောက်ချင်းနေတယ်တဲ့အဲ့တော့အရွယ်ရောက်လို့ကုသိုလ်တွေဘာတွေပြုတယ်ဒါနပြုသီလဆောက်တိဘာလုပ်လို့သူကဆူတောင်းတာကခင်ပွန်းဟောင်းနဲ့ပြန်ပေါင်းထုတ်ရပါလို့ဤတယ်အဲ့လိုဆူတောင်းတာလေ ဘုန်းကြီးဆူဆွမ်းလောင်းလည်းပဲဆွမ်းလောင်းရင်အဲ့လိုဆူတောင်းတာတဲ့ဒါပေမဲ့အဲ့ဒီအချိန်မှာငငယ်ရှိသေးတဲ့အရွယ်မရောက်သေးဘူးဒီဆူတောင်းတော့တချို့ဘုန်းကြီးတွေကစဉ်းစားတယ်ဒီကလေးမှနဲ့သူ့ကြည့်တော့အရွယ်တောင်မရောက်သေးဘူးဘယ်ကနေများခင်မုန်းဟောင်းရှိနေပါလိမ့်အဲ့လိုစဉ်းစားတယ်မေးလည်းမမေးရဘူးမေးလို့လည်းအရာလည်းမဟုတ်ဘူးလေဒါနဲ့တူတူပြောကြဆိုအရွယ်ရောက်တော့မိဘတွေကအိမ်တော်ရသားချပေးတယ် မိဘသဘောတူရမိဘစိတ်ချမ်းသာအောင်လိုလိုက်လိုက်တယ်ဒါပေမဲ့စိတ်ထဲကတော့ဘယ်မှာလဲခင်မဟောင်းစီမှာပဲတဲ့ဒါပဲသူမိမာတွေပစ္စည်းပြည့်ပြည့်စုံစုံကြွယ်ကြွယ်ဝဝချမ်းချမ်းသာသာအဲ့ဒီတသက်စားမကုန်လှူတန်းတရားအထုတ်တန္တရာဝလန်းကတန္တရာဝစခန်းကလွတ်လန်းရီမှန်းပြီးတော့လှူတန္တရာဝစခန်းကလွတ်လန်းရီမှန်းပြီးတော့ အခုဒီကပြိဿလို့တရားအားထုတ်အဲ့လိုများလုံမဲ့ဆိုလို့ရှိရင်သန္တရာဝုကကျွတ်သွားမှာပေါ့ကျွတ်နိုင်တာပဲအဲ့ဒီဘဝမကျွတ်တောင်မှပဲနောက်ဘဝနောက်ဘဝတွေမှာသန္တရာဝုကကျွတ်ဖို့ရအတွက်အကြောင်းအထောက်ပံ့ဖြစ်မှာပေါ့အခုတော့ तू ကအဲ့လိုမဟုတ်ဘူးလူတိုင်းလူတိုင်းက तू ဥဒေချက်ကအဲခင်မွန်ဟောင်းနဲ့ပြန်တွေးဖို့ပဲဥဒေချက်တဲ့ဒါနဲ့လူဘဝ အိမ်အောင်ကြလို့ကလေးလေးယောက်ရတော့ကွယ်လွန်းသွားတာကွယ်လွန်းသွားတော့သူ့စိတ်ဥတည်တဲ့အတိုင်းပဲဘယ်ရောက်သွားဘသူစီရောက်သွားမာလပါရီနတ်သားစီပြန်ရောက်သွားအဲ့ဒီတော့မာလပါရီနတ်သားတို့ကရှာမတွေ့တော့ gain ဒီလောက်တောင်မတွေ့ဘူးဆိုတော့ စုတွေများစုတွေပါမသိဘူးကဲတို့ပြန်ညာဆိုဆိုပြီးပြန်မလို့ပြင်းနေတာတဲ့နဗ္ဗိမှပြန်မလို့ပြင်းနေတော့အဲသူကဘွားကနေမာလပါရိနတ်သားရှိရောက်လာလူပြင်မှာနော်အိမ်တော်ရဲ့သားကြကလေးတောင်၄ယောက်ရပြီးမှပြန်ဘွားကနေဖြစ်တာဟိုမှနတ်သားကဥယျာဉ်ထဲကထွက်ရပါလားမထွက်ရသေးဘူးနော် အဲ့ဒီအခါကျတော့မှသူ့တွေ့တော့မှမေးတာကိုနှစ်သားဟဲ့နင်းပြောင်းနေလို့တို့ရှာလိုက်ရတာမတွေ့လဲမတွေ့ဘူးအခုတော့အခုမှဘယ်ကပေါ်လာလဲလို့ဆိုတော့နတ်သမီးကအကျိုးအကြောင်းအကုန်ပြောပြတာသူမနေ့ကပန်းခွေးနဲ့နတ်သက်ကြွေစုတယ်လို့မလို့လူပြေသွားဖြစ်ပါတယ်မိန်းကလေးဖြစ်ပြီးတော့အဲ့ဒါအရွယ်ရောက်အိမ်တော်ရဲ့တကြလို့မို့လို့ကလေးလေးရောက်ရပြီးတော့ကွယ်လွန်လို့ အခုပြန်ဖြစ်လာပါတယ်ဆိုနတ်သားအံ့ဩသွားတယ်ဟေးဘယ်နဲ့လူတွေရဲ့အသက်ကတိုးလှပြီလားတို့စီကတရက်လောက်တော့မရှိပါလားဒါဖြင့်ဒလောက်တောင်မှပဲခဏလေးအသက်တိုးတိုးနေရတဲ့လူတွေသူတို့ကုသိုလ်ကောင်းမှုတွေသိပ်ပြုရမှာပဲထင်တယ်အဲ့တော့နတ်သမီးပြောတယ်မဟုတ်ဘူးသူတို့မွေးနေကြတယ်တဲ့ကုကုကောင်းမှုသူတို့မပြုကြဘူးတဲ့ပြုတယ်လူအမှန်တန်နေတယ်တဲ့ ဩကြောက်เสียကောင်းလိုက်တာလူဘဝဒီလောက်အချိန်တို့လေးလူဖြစ်ရတာကုသိုလ်ကောင်းမှုကိုသူတို့များများပြုဖို့ဟာမပြုဘူးဆိုတော့ကမကြမတင်မဲ့သူတို့အပယ်ဆင်းရဲနဲ့တွေ့ကြမှာပဲလူတွေတ attva တွေသနာเสียကောင်းလိုက်တာလို့နတ်သားကအဲ့ဒါလို့မြင်နေတယ်မမြင်တော့ဘူးလားမြင်တော့တယ်ဘာကြောင့်လဲဆိုသူ့အနေနဲ့ကတရက်တောင်မရှိသေးဘူးမဟုတ်လား ဥယျာဉ်ကပြန်ထွက်မယ်ဆိုတော့ထွက်တော့မထွက်ရသေးဘူးထွက်မလို့လှုပ်တုံးရှိသေးတယ်အဲ့တော့ဒီမှာစဉ်းစားကြည့်ပါများသောအားဖြင့်တော့အိန္ဒိယက16နှစ်ဆိုလို့ရှိရင်ဒါအိန္ဒိယမှာဖြစ်တာ16နှစ်ဆိုလို့ရှိရင်အဲ့ဒါသူဟာတော်တော်ကြီးနေပြီတော့တောင်ယူဆတာသူတို့က12နှစ်13နှစ်ကတည်းကအဲ့ဒါအိမ်အောင်ဖက်ကြတာအဲ16နှစ်မှာအိမ်အောင်ကြဒါကလေးလေးယောက်ရတယ်ဆိုလို့ရှိတော့ကအသက်24နှစ်ပေါ့ဟုတ်လား ဘယ်လိုတွက်တာတော့မသိဘူးတွက်ချင်တယ်လို့တွက်တာဗောဟုတ်ကဲ့လားဟုတ်ဘူးလားအဲ24နှစ်ကြီးတောင်မှပဲလူလူဘဝမှာနေခဲ့တယ်ဒါပေမဲ့သူတို့မှာတော့တရက်တောင်မရှိသေးဘူးအဲ့တော့လူဘဝအသက်ကတူတောင်းတယ်ဆိုတာထိတ်လန့်တံငွေကရစရာပေါ့ဒါပေမဲ့ဘုန်းကြီးပြောချင်တာကအဲ့ဒါလေးကဗราဏမဟုတ်ပါဘူး ဒီမိန်ကလေးကျိုးအချီခံရတာပြောချင်တာသဘောပေါက်လားဘာကျိုးကချီလိုက်တော့လောဘကျိုးချီလိုက်တာမဟုတ်ဘူးလားလောဘကြိုးချီလိုက်တာလိုခြင်းတတ်မဲ့နှစ်သက်တွေ့တာတယ်ဆိုတာလောဘမဟုတ်လားအဲ့ဒါကိုကြိုးအနေနဲ့ကြတော့ကာမရာဂကြိုးလို့ခေါ်တယ် လူရင်းကလောဘပဲပါကျိုးတဲ့တော့လောဘကျိုးကာမရာဂကျိုးခေါ်တဲ့ကာမဆိုတာနှစ်သက်စရာသဘောရာဂဆိုတာတတ်မေတ္တာကာမရာဂဆိုတာနှစ်သက်စရာမှန်သမျှအစင်းအတန်အနံ့အရသာအာယုံကိုတတ်မေတ္တာကိုကာမရာဂခေါ်တဲ့အဲ့တော့ဒီအမျိုးသမီးကတော့ မာလပါရိဏတရဲ့အစဉ်မာလပါရိဏတရဲ့အတန်မာလပါရိဏတရဲ့အနံ့မာလပါရိဏတပြင်ဆင်ပေးတဲ့စာအရာသာမာလပါရိဏတရဲ့အထီးအတွေ့စသည်အဲ့ဒီနှစ်သက်စရာအာယုံကာမဂုဏ်ကို သူတတ်မဲ့တော့သူ့မှာလောဘကြိုးအချီခံရတာပေါ့ဘယ်မှာအချီခံရတယ်လဲနတ်ပြည်မှာအချီခံရတယ်နတ်ဘဝမှာဟုတ်ကဲ့လားဒီတော့ အဲ့ဒါလို့ကြိုးအချီခံရတာဟာအချီခံရတဲ့အတွက်ခြီးတဲ့ကြိုးကိုတန်ရောစဉ်လို့ခေါ်တယ်။ဘာခေါ်တော့တန်ရောစဉ်အဲ့ဒါသူဘဝဆင်းရဲကလွတ်သေးလား။တန်ត្រာဝဆင်းရဲကလွတ်သေးလား။ဘသူကခြီးထားလို့လဲ။ကာမရာဂတန်ရောစဉ်က ခြီးထားလို့တရကိုကလောဘ ဗမာလိုဆိုရင်လိုချင်တတ်မဲ့နှစ်သက်တွေ့တာတာဟုတ်ပြီလားလိုချင်တဲ့ကြိုးအချီခံရတယ်တတ်မဲ့တဲ့ကြိုးအချီခံရတယ်နှစ်သက်တဲ့ကြိုးအချီခံရတယ်တွေ့တာတဲ့ကြိုးအချီခံရတယ်မလွတ်တော့ဘူးတန္တရာထောင်ကလွတ်အောင်မယုံနိုင်တော့ဘူးတန္တရာထောင်ကလွတ်အောင်ယုံကြည်ရင်ဖြင့်ဘယ်လိုလုပ်ရမလဲဟိုအကြဘူးလားနားထောင် ဝိဣသာကောင်ဒုက္ခပေါင်းမှလွတ်အောင်ယုံ၍ချမ်းသာတွေ့ဖို့တန္တရာဝဆင်းရဲရဲ့သားကောင်ဟာဝဆင်းရဲကလွတ်အောင်ယုံကြည်ရင်နဲ့ဘာလုပ်ရမလဲဆိုတော့မမေ့ယုံနံဖြစ်ပြဟံကို အမှန်ဉာဏ်ညီဖြစ်တိုင်းသိလောယုတ်တရားနန္တရားဖြစ်မှုပြမှုကို တတိလွတ်ပြီးမေ့မထားနဲ့တဲ့ဖြစ်တိုင်းတတိကရှု ရုပ်ဖြစ်တိုင်းတတိက ရှုနာမ်ဖြစ်တိုင်းတတိကရှုပြီဆိုလို့ရှိရင်တော့တဖြည်းဖြည်းယုံနာရဲ့အနိစ္စဒုက္ခအနတ္တသဘာဝအမှန်အမှန်တိုင်းသိလာတော့မမြဲတာကိုမမြဲဘူးလို့သိလဲသိမှတ်လဲမှတ်ယူဆလဲယူဆဆင်းရဲတာကိုဆင်းရဲပဲလို့အမှန်တိုင်းသိလဲသိမှတ်လဲမှတ်ယူဆယူလဲယူဆ ပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့ယုံနာဟိုပုဂ္ဂိုလ်တ attva အတ္တမဟုတ်ဘူးလို့အမှန်တိုင်းသိမှလဲမှ ယူဆယူဆတော့တင်ညာဝိပ္ပန္နတာစိတ်တဝိပ္ပန္နတာဒိဋ္ဌိဝိပ္ပန္နတာဖောက်ပြန်တာတွေအားလုံးပျောက်ကုန်ရောမဟုတ်ပေဘူးလားမမေ့ယုံနံဖြစ်ပြဟံကို အမှန်ဉာဏ်ညိဖြစ်တိုင်းသိလောအမှန်ဉာဏ်ဆိုတာပါဠိပါတော့ သမ္မာဒိဋ္ဌိပေါ့မဟုတ်လားသမ္မာကအမှန်ဉာဏ်ကဒိဋ္ဌိသိတာသမ္မာဒိဋ္ဌိအမှန်တိုင်းသိမြင်တာအဲ့ဒါပြောတာအမှန်ဉာဏ်ညှိဖြစ်တိုင်းသိလောအဲ့ဒါလို့သိအောင်ဘယ်လိုလုပ်ရမလဲဆိုတော့ရိတ်တာသွားပြီးတော့စားလိုက်တောက်လိုက်အိတ်လိုက်စကားပြောလိုက်လုပ်နေပါတဲ့ဟမ်ဘယ်လိုတော့ အမှန်ဉာဏ်ညိဖြစ်တိုင်းသိလော ဝီရိနှစ်တန်ရှုမြိုက်တန်ဖြင့်ဆေတံကိလေလောင်ကျွမ်းကြေအောင်ကိလေသာ10ပါးခေါ်တဲ့တန်ရောစဉ်10ကျိုးမိလောင်ပြာကြပြီးပြတ်ထွက်သွားအောင်ဆေရံကိလေလောင်ကျွမ်းကြေအောင် မသေးမနာမအိုးပါခင်တက်တုတ်နှင်လျက်စောလင်းမြန်စွာ ရှုမြိုက်ပါလော ရှုဆိုတာအထုတ်တာ ဟုတ်ကဲ့လားမသေးခင် နာမကျမ်းဖြစ်ခင်မဖြစ်ခင်မအိုခင်မှာ တက်တုပ်နှင်ပြီးတော့ကြိုးစားပြီးရှုမှတ်ပွားများ အထောက်ပါဒီလိုဆိုလို့ရှိရင်ယုံနာကိုအမှန်တိုင်းသိတဲ့သမ္မာဒိဋ္ဌိမဂ္ဂင်တွေဖြစ်ပွားလာပြီဆိုတော့အမှန်မှားတဲ့တင်ညာဝိပန္နတာစိတ်တဝိပန္နတာဒိဋ္ဌိဝိပန္နတာအကုန်လုံးပျောက်ကြောဟုတ်ကဲ့လား မသေးမနာမအိုးပါခင်တတ်တုံနှင်ရဲ့ဆောလင်းမြန်စွာရှုမြိုက်ပါလောဟုတ်ကဲ့လားအခုတော့အဲ့လိုမဟုတ်ဘူးဖြစ်နေတယ်ထင်တယ်မသေးမနာမအိုးပါခင်တတ်တုံနှင်ရဲ့ဆောလင်းမြန်စွာအိမ်ပြန်ပါလောအဲ့လိုဖြစ်နေတယ်တူတယ်ဟုတ်ကဲ့လားနောင်ခါကာလချိန်လွန်ရဟုနောင်တာတကြီးတင်မကြီးလင်း အသက်ကြီးသွားတဲ့အခါကျတော့တကယ်မရှုနိုင်မမှတ်နိုင်အာမထုတ်နိုင်တော့ဘူးတဲ့ရှုတော်မှတ်တော်လည်းပဲတတိသမารိဉာဏ်တွေကအာသိကုန်ပြီတဲ့အမှန်တဘာဝသိဖို့တော်တော်ခဲယဉ်သွားပြီအဲ့ဒီအသက်မကြီးခင်ငယ်တုန်းရွယ်တုန်းတန်တုန်းမြန်တုန်းမအိုမမနာခင်ကြိုးကြိုးစားစားရှုမှတ်ပွားများအထုတ်ပြီဆိုရင်တော့ရုပ်အရှိအရှိတိုင်းသိလာလိမ့်မယ်နာရှိရှိတိုင်းသိလာလိမ့်မယ်အဲ့ဒါလို့သိရင် မသိလို့ဖောက်ပြန်နေတဲ့ဝိပန္လာသားတွေဟွာကြသွားမယ်မသိမနာမအိုးပါခင်တက်တုံနှင်လျက်ဆွလင်းမြန်စွာရှုမြိုက်ပါလော့နောင်ခါကာလချိန်လွန်ရဟု နောင်တော်တကြီးသင်မကြီးလင်နောက်ခါကျမှသူအချိန်ကုန်ခဲ့လွန်ခဲ့တယ်အခုတော့အိုမင်းမစွမ်းဖြစ်လို့မို့လို့ခရီးရအောင်မရှုနိုင်မမှတ်နိုင်အာမထုတ်နိုင်တော့ဘူးငယ်တုန်းကဟိုအကြောင်းပြဒီအကြောင်းပြနဲ့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 အချင်း၍ကသေပေသင်ကိုဥလိမ့်သည်ဩတပည့်တော်တို့လူဘဝလူလောကဆိုတော့တာဝန်တရားတွေဟာရှိသေးတယ်ဗျာဇနီးတယ်လည်းလှုပ်ကြွေးပြုစုဖို့သားသမီးတွေလည်းကြီးအောင်ပညာရေးသူတို့ကောင်းကောင်းလေးရအောင်လူသလုံးသူသလုံးဖြစ်အောင်ဒါတွေကလောက်အောင်တာဝန်တွေရှိသေးတယ်ဗျာဒါကြောင့်သူတို့တို့ငဲ့ရအခုတပည့်တော်တို့ဆက်နေလို့မဖြစ်သေးပါဘူးဗျာ။နှက်ပြန်ညံ့နေဆိုလို့ရှိရင်တက်တော့တင်ရပါလိမ့်မယ်။ ဟုတ်ဘူးလားဘာတွေငဲ့နေအကုန်လုံးငဲ့နေတာအဲ့ဒါလိုငဲ့ရင်နဲ့တရားကမဥပဲနဲ့ပေမင်းဥသွားမယ်နော်ဇနီးမယာသမိသားနှင့်လင်သားအိမ်ယာအဖျားဖျားကိုငဲ့ကဖင်နှိအချိန်၍ကတေဝေသင်ကိုဥလိမ့်သည်ကြားဘူးပြီလား ဩအခုကြားဘူးသွားပြီနော်ဘယ်စာအုပ်ထဲပါလဲတက္ကသိုလ်ဓမ္မသဘင်မပဲပါသလားဟမ်အဟောင်းမင်္ဂလာမှာပါတယ်အသစ်မင်္ဂလာမှာမပါဘူးอืมကဲ အကုန်လုံးအသစ်တွေဖြစ်နေနော်လက်ဟောင်းမှကောင်းနေတယ်အခုတော့လက်သစ်တွေဖြစ်နေနော်ဂိုင်းလိုက်ဆိုအိုပဲလူသားငမိုက်တာအိုပဲလူသားငမိုက်တာသင်္ဃအဝိဇ္ဇာသင်္ဃအဝိဇ္ဇာပိတ်ဖုံးကာ၍ပိတ်ဖုံးကာ၍ငါးပြာအာယုံငါး ဒုက္ခဘုံကိုအကုန်မမြင်အကောင်းထင်ငါခေမင်းတတ်မဲ့တွေ့ကဖက်လျက်အောက်ထက်သံသာဆုံးဆန်းငါဖြင့်တဏှာလက်သည်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 ကာယကဝိရိယဆိုတာမထပဲရှုတာမှတ်တာမနာပဲရှုတာမှတ်တာကာယကဝိရိယဝိရိဏတံရှုမြိုက်တံဖြင့်သေတံကိလေလောင်ကျွမ်းကြအောင်မသေးမနာမအိုးပါခင်တတ်သုံနှင်လျက်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 အဖျားပြာကိုငဲ့ကဖင်နှိအချိန်၍ကသေဘေသင်ကိုဥလိမ့်ဒီတူလိုက်တဲ့ဆောင်ပုံနော်อืมကိုင်းဆို စာများသောအားဖြင့်တော့စာအုပ်တွေထည့်ထည့်ထားပါတယ်အဲမင်္ဂလာစာအုပ်မှာအခုရိုက်တာရိုက်တဲ့ပုဂ္ဂိုလ်မေ့သွားတယ်နဲ့တူပါတယ်နောက်ကျောဘုံကမထဲမိဘူးအဲ့ဒီဆောင်ပုဂ္ဂိုလ်ရွတ်လို့ရှိရင်တတိဖြစ်တယ်ဘာတတိဖြစ်တော့ငါဟိုငဲ့ဒီငဲ့ငဲ့နေလို့မဖြစ်ဘူးငဲ့နေရင်ငါနစ်ဖို့မြုပ်ဖို့ပဲဟုတ်တယ်မဟုတ်လားအဲဒီတော့ ယုံမယုံမဆိုတဲ့ယုံဖို့တတိဖြစ်တာပေါ့ဟိုသိညာနှင်းဆိုတော့ပုံနှိပ်တိုက်တရားလည်းအလုံးမလုံးလို့မနောအဲ့ဒါကဖလင်ကတော့ရှိပြီးသားရိုက်ယုံလေးပဲရိုက်လိုက်လို့ရှိရင်တော့ဒါချက်ချင်းရတာပုံနှိပ်တိုက်တရားအလုံးမလုံးလို့အခုတချို့လိုက်ရေးတယ်မိမှာပေါ့မိဘူးလားအဲထားကြပါစို့ တဏလက်သည်ထင်နိုင်ချေ၍အေးတယ်မရှိဆင်းရဲဖြစ်သည် ဝိဤသားကောင်လုံလုံဒီအဲ့ဒီဆင်းရဲတွေတဲ့အထက်ထရောက်နေရတာလက်သည်ရှာလိုက်တော့ဘယ်သူတဲ့သူ့အခြေခံနေရတာတဲ့ဘာလို့အခြေခံနေရတယ်လဲလို့ဆိုတော့အဝိဇ္ဇာကြောင့်အမှန်တဘာဝမသိလို့ အမှန်တဘာဝမသိတာအဝိဇ္ဇာဟုတ်ကဲ့လားပူယုတ်ကိုပူသဘောမျှပဲအေးယုတ်ကိုအေးသဘောမျှပဲရွေ့ယုတ်ကိုရွေ့သဘောမျှပဲစဉ်းစားစိတ်ကိုစဉ်းစားတဲ့သဘောမျှပဲလို့အမှန်အတိုင်းသိရင်ဖြင့်အဝိဇ္ဇာကာနိုင်အောင်မလားမကာနိုင်ဘူးအဲ့ဒါလို့အမှန်တိုင်းသိရင်ตายရတတ်မဲ့တဲ့တဏှာဖြစ်မလားမဖြစ်ဘူး အခုတော့အဲ့ဒါလို့မသိဘူးဘာကြောင့်မသိသလဲဆိုတော့မရှုလို့ဟုတ်ကဲ့လားမရှိတော့မသိမသိတော့ตายရတယ်တတ်မဲ့တယ်အိုးငါနတာနော်ချော့တာလွန်ရောဟဲ့မြန်ငါနာရှိရင် ကောင်းမှာပဲနဲ့လူဘဝမှာတောင်အဲ့လိုဖြစ်နေတာတဏမဟုတ်လားตายရနေတာတတ်မဲ့နေတာအော်သူ့ရုပ်လည်းဖြစ်ပြီးပြက်နေတာငါရုပ်လည်းဖြစ်ပြီးပြက်နေတာပဲတဲ့ဖြစ်ပြက် အစဉ်ကြီးမျှပါပဲလားလို့အဲ့ဒါလို့အမှန်အတိုင်းသိရင်ဖြင့်ตายတတ်မဲ့တဲ့တဏှာဖြစ်ပါမလားမဖြစ်ရင်နောက်ဘဝတဘဝဖြစ်အောင်မလားကျိုးပါဖြစ်သွားလဲပြတ်သွားပြီဟုတ်ကဲ့လားအခုတော့ဒီနာသမီးတော့ကျိုးပြတ်သလားအချီခံရသလားဟုတ်ကဲ့လားဆိုဝဆင်းရဲ့မှဝဆင်း မလွတ်ရအောင်ခြီနှောင်တတ်စွာတရားမှခေါ်ရာတန်ရောစဉ်ဝတ်ဆင်းရဲ့မှမလွတ်ရအောင်ခြီနှောင်တတ်စွာတရားမှခေါ်ရာတန်ရောစဉ် So ဒီတော့တန်ရောစဉ်ဆိုတာဗာရိပဲရှိလဲဝဆင်းရဲတဲ့ကမလွတ်အောင်ချီးထားတဲ့ကျိုးလို့အဓိပ္ပာယ်ရဟုတ်ကဲ့လားအခုဒီနာသမီးဘာချီဘာကျိုးချီခံရကာမရာဂတန်ရောစဉ်လောဘပေါ့နော်ဒီကျိုးအချီခံရတယ်အဲ့ဒီကျိုးအချီခံရတာအမှန်အတိုင်း မှတ်လို့လားအမှားမှတ်မိလို့လားဘာဝိပန္လာသပညာဝိပန္လာသဟုတ်ကဲ့လားနတ်ဘဝမှာတော့ကမသေးနတ်ဘဝကမစွတေခဲ့နတ်ပြည်မှာသူမလပါရိဏသားနဲ့ရှိစဉ်တုန်းကတော့စိတ်တဝိပန္လာသရောဒိဋ္ဌိဝိပန္လာသရောရှိတယ်ဟုတ်တယ်မလား အခုဒီမှာလူဘဝရောက်လာတော့တင်ညာဝိပန္နတာကအားကောင်းနေတယ်မဟုတ်လားဟုတ်ကဲ့လားအမှန်မှန်နေတယ်တရားဖောက်ပြန်နေတယ်တရားဆုံးလူပလားဟမ်ဆုံးသေးဘူးနော်အခုမှအစရှိသေးတယ်အစရှိသေးတာဒါပေမဲ့ရှေ့တို့တော့နည်းနည်းလေးတော့ပြောလိုက်အောင်မယ်စိတ်ဓာဝိပန္နတာ အသိမှားတာစိတ်တဝိပ္ပန္နတာရဲ့ဖောက်ပြန်မှုကတင်ညာဝိပ္ပန္နတာတဲ့ပိုးနဲ့နဲတယ်ဘာကြောင့်လဲဆိုတော့သူဖောက်ပြန်မှုကဆင်ញင်စဉ်းစားမှုပါလို့ဟိုတင်ညာကတော့ဆင်ញင်စဉ်းစားမှုမပါဘူးမှတ်ယုံမှတ်ထားတာဘယ်လိုလဲဆိုတော့အဲ့ဒီစိတ်တဝိပ္ပန္နတာကိုဘာနဲ့တူတယ်လဲလို့ဆိုတော့ကျမ်းဂန်ကလည်းဆိုတယ်ရှေးစရာတော်ကြီးတွေကလည်း မဲကိုမမြင်တဲ့အခါကျတော့အယုတ်ကသူ့ဟာသူကတယ်လို့ကြည့်တဲ့လူက မထင်ရဘူးလားအဲ့ဒါမျက်လှဲ့သမားကလှည့်စားလိုက်တဲ့အခါကျတော့အမှန်တိုင်းမသိပဲနဲ့အမှားသွားသိတာတဲ့ကျိုးကြောင့်ကရာကိုကျိုးမပါပဲသူ့လိုလိုမျက်လက်ဆရာရဲ့စွမ်းအားကြောင့်ကတယ်လို့သွားပြီးတော့နားလေသဘောပေါက်ရတာတဲ့အဲ့ဒီထဲမှာစဉ်းစားဆင်ခြင်မှုပါတယ် အမှတ်တညာရဲ့သဘောမဟုတ်ဒါကြောင့်မလို့သူကို စိတ်ဓာဝိပန္နတာတဲ့အဲဒါကြောင့်ဒီသံဘုတ်အစကလူစိတ်ဒီကမျက်လှဲ့လားလှဲစားတတ်လှသည်စိတ်ကလူအသည့်ကို မျက်လှဲ့เสียလိုပဲအမှားသိအောင်လှဲစားတာတဲ့အခုမျက်လှဲ့เสียကကျိုးနဲ့ဆွဲတဲ့အယုတ်ကျိုးကြောင့်ကတာကိုကျိုးမပါဘဲနဲ့သူ့လိုလိုကတယ်လို့ ထင်အောင်လှည့်စားလိုက်အဲ့ဒါလိုထင်အောင်လှည့်စားသလိုပဲ ကြည့်တဲ့လူကလည်းအော်ကျိုးမပါပဲသူ့လိုလိုကတယ်လို့ဒီလိုသိရနားလည်ရအဲ့သူကလည်းပဲလေးမျိုးပေါ့မမြဲတာကိုမြဲတယ်လို့သိနေတယ်ဆင်းရဲတာကိုချမ်းသာတယ်လို့သိနေတယ်ငါမဟုတ်တာကိုငါလို့သိနေတယ်မတင်နေတာကိုတင်နေတယ်လို့သိနေတယ်ဟုတ်ကဲ့လား ရွှေကျင်ကိုင်းရဲ့ဒုတိယသာသနာပိုင်ဆရာတော်ကြီးကတော့ကျွန်တော်တို့ကြာကြာလာပါပြီဘုန်းကြီးတို့တော့မမိလိုက်ပါဘူးသူ့စာအုပ်ထဲမှာတော့အဲ့ဒီစိတ်တဝိပ္ပန္နတာဥပမာကိုတော်တော်ရှည်ရှည်မျောမျောရေးထားတယ်ဒါတော်ရှည်ကကြီးလက်တဘာဝအခြေခံပြီးတော့ဒါပေမဲ့အဲ့ဒါတော့မပြောပါဘူးရှည်လွန်းလို့တူတူပြောမယ်ဘုန်းကြီး1982ခုနှစ်တုန်းကအမေရိကမှာဝါဆိုတဲ့ဝါရှင်တန်မှာဝါဆိုတဲ့အခါကျတော့ အဲ့ဒီဟွာထဲမှာပဲဘုန်းကြီးတို့ရဲ့စာသင်မဲ့မိတ်ဆွေဘုန်းကြီးတို့ကမုံရွာက သူတကာမကြမ်းပါလို့မလို့သူတကာကိုဆေးုံလာပို့ရင်းနဲ့ဒီမှာဟောဤကယုံငန်းเจ้าပေါ်မှာယုံငန်းเจ้าပေါ်မှာနေပြီးတော့သူစောင့်ရှောက်တယ်တကာကကွယ်လွန်းသွားတဲ့ဆေးုံမှာပဲကွယ်လွန်းပြီးတော့ကွယ်လွန်းပြီးဒီမှာပဲတကြူလိုက်တယ်ကွယ်လွန်းတဲ့ညမှာအဲ့ဒီဘုန်းကြီးအိတ်တဲ့အခါကျတော့ နန်ရံကကြီးကြီးကြီးကြီးနဲ့ကြားတခါခေါင်မိုးကလည်းကြောက်ကြောက်ကြောက်ကြောက်နဲ့ကြားတခါခေါင်မိုးကိုချစ်တဲ့သဘောခေါင်မိုးပေါ်ရှောက်တဲ့သဘောဒါကြားတွေ့ရဘုံကြီးကြောက်တယ်သူ့တကာဟုတ်တကာဆိုတော့ကိုဘုံကြီးကိုခင်မင်တော့အဲ့ဒါမခွာနိုင်လို့မလို့လာပြီးတော့အတန်ပေးတာဖြစ်ကောင်းဖြစ်နိုင်တာဟုတ်အာသူကြောက်တယ်မအိတ်ဝင်အိတ်မပြောဘူးအဲ့ဒီညာသူများလည်းပြောလို့မဖြစ်ဘူး အဲမနဲ့ကြတဲ့အခါကျမှဒီကရှိတဲ့ဘုန်းကြီးတွေပြောတယ်ညာသူတကလာတယ်အာသူသိရတယ်ဘယ်လိုလဲလို့ဆိုတော့ခုနသူတွေ့ပုံนี่ပြောပြတယ်ပြောပြတော့မှဒီကရှိတဲ့ဘုန်းကြီးတွေကပြောရတယ်နန်ရန်ကြီးကြီးကြီးကြီးနဲ့ချစ်တာကအုံးလက်လေတိုက်လို့ပါဖေဟာအဲ့ဒါအမိုးကကြီးကြီးကြီးကြီးနဲ့လည်းအုံးလိုက်ကလေတက်တာပါဖေဟာ လူသွားသလိုဖြစ်တာကအဲ့ဒီအုံမင်ကနေပြီးကြွက်ကကူးပြီးတော့အဆောင်မော်တက်တဲ့အခါကျကြွက်သွားတာပါဖေရလို့အဲ့လိုသူ့ကိုရှောက်ရတယ်ဘုန်းကြီးတကလာတာမဟုတ်ပါဘူးလို့ဒီခါကျမှပဲနောက်ညကျအိပ်ပျော်သွားတယ်ကဲဘာဖြစ်တာစိတ်ဓာဝိပ္ပန္နတာမဟုတ်လားအသိဖောက်ပြန်နေတာမဟုတ်လား အဲ့တော့အသိဖောက်ပြန်တာကတော့စဉ်းစားမှုမပါရပေဘူးလားပါရတယ်တင်ညာဖောက်ပြန်တာကတော့စဉ်းစားမှုမပါဘူးမှတ်ထားရုံပဲဟုတ်ကဲ့လားတခါထို့အတူပဲဟိုဒီဟာအမျိုးသမီးဆောင်နေမှာတခါတည်းရန်ချွတ်တွေလာတယ်တခါတည်းမြူပြက်ကြီးတွေများအဲ့ဒီအကြီးတွေပဲလာတယ်လာပြီးဟိုတုံတိုးဒီတိုက်နဲ့အဲ့လိုလှုပ်တယ်တိမမောတက်တယ်ကျွကျွကျွကျွ အမလေးတချို့ကလေးပေါက်စားတွေတရေ60တယ်တဲ့အမျိုးသမီးဆောင်160တယ်တဲ့အဲ့ဒါတချို့များအဲ့တောင်မေဝမှုတယောက်နဲ့တယောက်ပူညက်ပြီးတော့နေကြတာအဲ့ဒါနှစ်တိုင်းလို့လို့တွေ့ရတတ်တယ်သူတို့အဲ့လိုအဲ့လိုတွေ့ရတတ်တယ်ဘာဝိပန္နတာအဲ့ဒီယောဂီလေးတွေစိတ်ဖောက်ပြန်နေတာမဟုတ်ဘူးလားစိတ်ဖောက်ပြန်နေတာနော် စိတ်တဝိပန္နတာစိတ်ဖောက်ပြန်နေတာတခါတရမှဘုန်းကြီးတို့ညမောင်မောင်ခရီးသွားတဲ့အခါတင်ញိုင်းနာရောက်တော့တင်ញိုင်းနဲ့မလမကမှလမ်းဘေးကကုန်းကုန်းကြီးထလာတတို့ရဟာထလာပြီဆိုပြီးရှေ့မတိုးရဘူးမတိုးလို့ပဲမတိုးပဲနဲ့ကြည်လေဟိုကမမကြီးရလာလေနောက်ကြတော့နောက်ပြန်တုတ်ပြေးရတယ်နောက်ပြန်တုတ်ပြေးရတယ်အဲမနဲ့ကြတော့မှသွားတော့အဲ့ဒီနေရာခြုံပုတ်ကြီးကို ဟုတ်ခြုံဘုတ်ကလေတိုက်တာကိုလေတိုက်တဲ့အခါကျလှုပ်နေတော့ထလာသလိုကိုယ်စိတ်ကကိုယ်ထင်တာဟုတ်ကဲ့လားဘာဝိပန္နတာလဲစိတ်တဝိပန္နတာဟုတ်ကဲ့လားသူကတင်ညာဝိပန္နတာတယ်မနဲ့နဲပြီဘူးလားနဲ့နဲတယ်အဲ့ဒီစိတ်တဝိပန္နတာသမားတွေဘုန်းကြီးဖြည့်ချင်းပေးဘူးတယ် မေမြို့မှာတခါကလက်ကျင်ရေးတက်ထဲမှာဘုန်းကြီးတို့ငယ်ငယ်ပါဘုန်းကြီးတော်မှအဲ့ဒီခါမှာဆိုလို့ရှိရင်တော့သက်30လောက်ရှိမှာပေါ့လေလက်ကျင်ရေးတက်ကတမှုကဘုန်းကြီးတို့တကပင့်လို့မလို့သွားတယ်အဲ့ဒါလက်ကျင်ရေးတက်ထဲမှာသူတို့အိမ်ကရှေရှေအိမ်ကြီးတွေပေါ့လေကောင်းတယ်ဟိုအိမ်ကြီးတစ်လုံးကနှစ်ထပ်ကြီးအကြီးပဲဘုန်းကြီးတို့သွားတာ၃ပါး ဘုန်းကြီးတို့ပြင်ပေးတော့အိမ်သေးသေးလေးမှပြင်ပေးတယ်ဘုန်းကြီးကမေးတယ်ဟိုအိမ်ကြီးပေါ့ဘယ်လိုပြင်မပေးလဲလို့ဟိုအိမ်ကြီးလူရှိလားဆိုမရှိပါဘူးတဲ့အဲ့လိုဆိုပြီးပြုံးတယ်ဓမ္မဂရောကတိုင်းမှုကတော့ပြုံးတယ်အဲပြုံးသူပြုံးတာပြုံးစီစီနေကိုပြုံးစီစီနေဆိုမေးကျင်စရာဖြစ်နေဘယ်နဲ့ကြောင် ပြုံးစီစီလုံနေတာလဲလို့ဆိုတော့အဲ့ဒါကြီးကတရေ6တဲတဲ့ အဲ့ဒါကြောင့်မို့အဲ့ဒီကပြင်မပေးတာတဲ့အဲ့ဒါရေတရေ6တယ်တဲ့အိမ်ကြီးကလည်းအကြီးပါနှစ်ထပ်ကြီးဒါနဲ့ဘုန်းကြီးကလာမဲ့နှစ်ပြင်ရင်တော့လို့အဲ့ဒီပေါ်ပြင်ပေးရမယ်လို့တရေ6တယ်ဆိုတာတရေ6တာခံစားကြည့်ခင်လို့လို့အဲ့လိုပြတော့နောက်တစ်နေ့လည်းပြင်တယ်နောက်တစ်နေ့ကျသုံးမမဟုတ်ဘူးဘုန်းကြီးတစ်ပါးတည်းရဲ့ကပ်ပြရတော့မပါဘူး တခြားမဟုတ်ပါဘူးမှတ်မိကောင်းမှတ်မိလိမ့်မယ်ဟိုမဆလာဆွေရလက်ထက်ကတခါဒုတိယကုံသွယ်ရေးဝန်ကြီးဖြစ်ဖူးတဲ့ဦးသိန်းညွန့်အဲတော့ဘုံဘုံသိန်းညွန့်အဲသူတို့ဒါနဲ့ဘုန်းကြီးတပါးတဲ့ဘုန်းကြီးပြောတဲ့အတိုင်းပဲသူတို့ကအဲ့ဒီအိမ်ပေါ်ပြင်ပေးတယ်ဒါပေမဲ့ခိုင်းစေနေတဲ့စစ်သားအုပ်ကြီးတယောက်ပေးထားတယ်စစ်သားအုပ်ကြီးကအသက်60နီးပါးလောက်ပေါ့လေအဲ့ဒါနဲ့ဘုန်းကြီးက အခန်းတစ်ခန်းစစ်သားအုပ်ကြီးကဘုန်းကြီးနဲ့တစ်ခန်းကျော်ကတစ်ခန်းနှစ်ယောက်အိတ်ကြတယ်ဘုန်းကြီးမနဲ့ရောက်တာကိုအဲ့ဒီဘက်ရောက်တာနဲ့အကုန်လုံးလျှောက်ကြည့်ထားတယ်ဟာအခန်းတွေကလည်းအများကြီးပဲအခန်းပေါင်း100လောက်များရှိမလားမကောင်းမသိပါဘူးအိမ်ကြီးကလည်းဟိုလမ်းကြိုလမ်းကြားတွေကလည်းပြည့်နေတာပဲအာတကယ်တရေ6ချင်စရာကောင်းတဲ့အိမ်ကြီးပဲအညကြ6ပါလေရော7နိုင်လောက်ကြာဟိုမျက်နှာချက်ထက်ကဒေါက်ဒေါက်ဒေါက်ဒေါက်နဲ့တော့ကြာ ဟိုအခန်းနဲ့ဝုံနဲ့လာပြန်တော့ကြဟိုဘက်အခန်းနန်းရဝုံနဲ့တိုးပြန်တော့ကြခေါင်းမိုးကတောက်တောက်နဲ့ဖြစ်ပြန်ပြီတော့ကြဝုံဝုံနဲ့ဖြစ်ပြန်ပြီသူတို့ပြောတယ်အဲ့ဒီအရင်နေ့ကသူတို့ပြောတယ်ဟုတ်မှလည်းအဲ့ဒီနေနေနေပါတဲ့တော့ကြကြတော့ညာကြီးတကောင်ဆင်းပြေးလာရရမဖြစ်ဘူးတဲ့ဖြစ်ဘူးတဲ့အဲ့ဒီမှာစစ်သားတွေတောင်မားတယ်ညာကြီးတကောင်အဲ့ဒါသူတို့ဆင်းပြေးလာတာအိတ်လှိတ်တောင်မယူနိုင်ဘူးတဲ့သူတို့အိမ်မပြေးလာတာတဲ့ ကိစ္စမရှိပါဘူးလို့တရားတော့အာအတွေ့အကြုံရခြင်းလို့ပါလို့အဲ့ဒါနဲ့အိုး၆လိုက်တာဝုံတိုင်းဆန်းနေတာပဲဒါပေမဲ့7နာရီလောက်ကျတော့ဘုန်းကြီးကအကြောင်းမှန်ပြီးတော့အိတ်လိုက်တာခေါ်ခေါ်နဲ့ပြောသွားတော့မနေ့ကျတော့6နာရီလောက်သူတို့တကားလာခောက်တယ်စစ်သားအိုကြီးကဖွင့်ပေးတယ်လာပြီးတော့ဥချတော့ပြုံးစီပြုံးစီနဲ့လာပြီးဆုံးကတ်တာအာယုံဆုံးကတ်တာပြုံးစီပြုံးစီနဲ့ပါလဲလို့ဆိုတော့ ညဘယ်ချိန်များဥစဉ်ပြေးဆင်လာမလဲလို့အဲ့ဒါတပည့်တို့တကားဖွင့်ဆောင်နေတာလေတရားပြင်ပြေးဆင်လာဖို့ပဲဒါတော့တခေါနဲ့အိတ်လိုက်တာအိတ်မဲ့တော့မမဲ့ဘူးအဲ့ဒါသူတို့ပြောရတယ်နောက်ကြမှာတရေ၆တော့မဟုတ်ဘူးလို့ကျွက်တွေကအိမ်စုပ်ဆိုတော့အဲ့ဒါကျွက်တွေပေါ်တော့မျက်နှာချက်ကကျွက်တွေပြေးတာလို့ပြီးတော့အစာကိုလည်းချီးပြီးတော့ မနိုင်တဲ့နိုင်နဲ့ချီးသွားဆွဲသွားတစ်ခါပြန်ချတောက်ခနဲ့ပြီးနောက်တစ်ခါဆွဲသွားတောက်ခနဲ့ပြီးအဲ့လိုဖြစ်တာလို့ဒီကအဲ့ဒါမျက်နှာကျဒုံနဲ့ထောက်ခြောက်လိုက်တဲ့အခါကျတော့ငြိမ့်ကုန်ကြတာလို့ဝုံဝင်းနဲ့လာပြီးတိုက်တယ်ဆိုတာတခြားမဟုတ်ဘူးလို့မှောင်နာနဲ့လင်းတို့တွေကဝင်းလာတာလို့အဲ့ဒါလင်းတို့တွေရဲ့လို့ဘာတရေမှမရှိဘူးလို့သူတို့ရှင်းပြရတယ်ဘာဝိပန္နတာလဲ စိတ်တဝိပန္နတာဝိပန္နတာဆိုတာတဲ့တဲ့ပြောရင် ဖောက်ပြန်တာမဟုတ်လားအဲ့ဒါကိုအတိမားတယ်လို့ပဲဟိုရင်ဖြစ်အောင်ပြောဘာသာပြန်ထားရတာတက်တာမှန်တော့စိတ်ဖောက်ပြန်တာတရေလျှောက်တယ်ဆိုတော့လူမှန်တယ်များစိတ်ဖောက်ပြန်တာကြီးပဲစိတ်ဓာဝိပန္နတာကြီးပဲဟုတ်ကဲ့လားဒါတည်းမကဘူးဘုန်းကြီးကအဲ့ဒါ၆တယ်ဆိုတဲ့နေရာတွေသွားနေဘူးတဲ့ နေရလဲနေကျင်တယ်ဘာကြောင့်လဲဆိုအချောက်ခံကျင်လို့ဘာလဲဆို6 6ခံရတာဘလို့ရတာရှိလဲဆိုတာသိကျင်လို့ဘယ်ခါဖြစ်ဖြစ်ဘာမှမဟုတ်ဘူးစိတ်တဝိပန္နသားတွေပဲတွေးရတာပဲစိတ်တဝိပန္နသားတွေပဲတွေးရတာကင်ဒီနေ့စိတ်တဝိပန္နသားတလောက်ဆိုနားလဲရောပေါ့နဲ့ဖြန်ကြမှာဒိဋ္ဌိဝိပန္နသားနဲ့အဆုံးသတ်ရအောင်နော်ဒီတော့ တင်ညာဝိပ္ပန္နတာပဲဖြစ်ဖြစ်စိတ်တဝိပ္ပန္နတာပဲဖြစ်ဖြစ်ဒိဋ္ဌိဝိပ္ပန္နတာပဲဖြစ်ဖြစ်အဲ့ဒီဝိပ္ပန္နတာပျောက်အောင်ကတော့ရှုပဲဒါပဲအရှိကိုအရှိတိုင်ရှုရှုပါများရင်တည်ငြိမ်လာမယ်တည်ငြိမ်လာပြီဆိုလို့ရှိရင်တော့သိလာမယ်သိလာပြီဆိုရင်တော့ဝိပ္ပန္နတာပျောက်ကြောဟုတ်တယ်မဟုတ်လားဆောင်းဘုတ်ထဲမှာပါတယ်မဟုတ်လားဘယ်လိုပါတော့ ဆောင်းဘုတ်ကဘယ်ရောက်သွားအဲဟုတ်ပြီအဲဒီကနောက်ဆုံးဆောင်ပုဂ္ဂိုလ်ဆိုပါဆင်းရဲလွတ်လို့ဆဲကြောင်းကိုဘယ်လိုဖြတ်ရပါသနည်းစိတ်လိုမလိုက်ဖြစ်ပေါ်ကစူးလိုက်ရှိရသည် ရုပ်လိုမလိုက်ဖြစ်သောကစူးစိုက်ရှုရသည်ထောက်ပါရ၌ဖြစ်ပေါ်ကစူးစိုက်ရှုရသည်ရှုမှတ်မြဲလျင်ရုပ်နာတွင်စိတ်ဝင်တည်ငြိမ်သည်စိတ်တည်ငြိမ်လျင်ရုပ်နာတွင်ဉာဏ်မြင်လင်းတော့သည်ဉာဏ်မြင်လင်းနာတစ္စိတ်ကလည်းစားမရ၏မလဲစားနိုင်ကိုယ်စေ အဲ့ဒီဒေသနာတော်အတိုင်းမိမိစိတ်ကမိမိကိုတင်ညာအားဖြင့်လည်းမလဲစားစိတ်အားဖြင့်လည်းမလဲစားဒိဋ္ဌိအားဖြင့်လည်းမလဲစားနိုင်အောင်ရုပ်ဖြစ်သမျှနာမ်ဖြစ်သမျှကိုဖြစ်တိုင်းဖြစ်တိုင်းအရှိတဘာဝအတိုင်းရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်ယုံနံတို့အပေါ်မှာစိတ်တည်ငြိမ်မှုတမာရီဖြစ်ပေါ်လာပြီးလင်အဲ့ဒီတည်ငြိမ်မှုတမာရီနဲ့အတူတစ်ပါးဖြစ်တဲ့ဝိပဿနာဉာဏ်